နေ့ရ2010 2021ခုနှစ်ဧပြီလ24ရက်စနေနေ့မနက်ပိုင်းပေါ့လောဝိတရားပိုင်းနေနေဟောဖို့ကတော့မဂ်ခင်၈ပါးနဲ့သစ္စာ၄ပါးပြောတော့တရားစကံဖွင့်လာတာလေနှစ်ပြန်တရက်ကြာတော့နှစ်ပြန်တရက်နဲ့ဒီနေ့တရက်နှစ်ရက်ပဲကြာတော့ချိန်ရဖြစ်ပြီးနဲ့ကုံလာတယ်ကုံသွားတဲ့အချိန်တွေကို ဘုန်းကြီးတို့တွေအကျိုးရှိရှိအသုံးချတတ်ဖို့လိုတော့ဗောနော်အကျိုးရှိအသုံးမချတတ်ရင်တော့ချိန်တွေကုန်သွားတာပဲပတ်တယ်ဒါနဲ့ပတ်သက်လို့ဘုန်းကြီးတို့ဒီမူလပရိအနာတတုတ်ထေမူလပရိယာတုတ်အဲ့မှာဟောထားတာပါဘူရိယပရိယာတုတ်ကဟောသွားတဲ့ထဲမှာ ဘုရားရှင်လက်ထက်ကလည်းရှိတာပါညာခေပညာတတ်တွေပေါ့ဗျာခေပညာတတ်လူငယ်လေးတွေ900လောက်ဗုဒ္ဓသာနာတွင်ဝင်လာတယ်ပညာတတ်တာဒီတော့ဘုရားတရားတွေသင်လိုက်တော့လွယ်လွယ်ကူတတ်တာပေါ့ဗျာတတ်ပေမဲ့ကျင့်ထားတာမဟုတ်ဘူးကျင့်ထားတာမဟုတ်ပေမဲ့လို့သူတို့ကအော်ဘုရားသိတော့ငါလိုလည်းသိတာပဲနောက်ပိုင်းကျတော့ဘုရားကြီးသွားတရားနာတော့အယုတ်သိပေးတာမလုပ်တော့အဲဒီမှာဒီပုံကိုယ်ရဲ့ ဆရာဤဝါဒနာသိတဲ့အတွက်မာနတွေကြီးနေတာသိတဲ့အတွက်ဖေဟာမူလပရိယာယတုတ်ကိုဟောတာပဲအဲ့ဒီတုတ်မှာကတရားတော်တွေပေါ်ရှုမြင်တဲ့နေရာပုရုဇဉ်မြင်ပုရုဇဉ်ပြီးတော့သောတာပန်နေပြီးတော့ရတ္တမတ္တံကိုတိခပုဂ္ဂိုလ်ခေါ်တယ်ယန္တာပုဂ္ဂိုလ်အတိခရတ္တဖို့ရတာအတိခပုဂ္ဂိုလ်ခေါ်တယ်တိခပုဂ္ဂိုလ်ရဲ့အမြင်ယန္တာပုဂ္ဂိုလ်ရဲ့အမြင် ဘုရားရှင်အမြဲလိုခွဲခြားအောင်တော့ဒီယဟန်တော်900သူကဒီခုနဘိကသုံးကိုနိက900တန်နေတော့ဂုံသိပြီထင်တော့ဘုရားအဲ့လိုဟောတော့ဘာမှကိုနားမလဲအဲ့တရားတွေကိုနားမလဲအောင်ဟောတာပါပဲနောက်ပိုင်းညမှာတခြားတုတ်တွေဟောတယ်ဇတ်တော်တွေဟောတယ်အဲဇတ်တော်တွေမှာပေါ့ဗျာဘုန်းကြီးခုပြောခြင်းတဲ့အကြောင်းအရာလေးကမူလပရိယာယဇတ်လို့ခေါ်တယ်ဒီရန်တော်တွေမာနတက်လို့ ဘုရားဒီလိုဟောလိုက်တဲ့အခါကောတမကစေရိယတုတ်ဟောတယ်တခါမူလပိယတုတ်ကိုပြန်ဟောတယ်အဲကြမှာဒီရန်900ဟာယဟန္တာဖြစ်ကြတယ်ဒီရန်900ခုမှဆရာသမားအာကနာမဟုတ်ဘူးအရင်တုန်းကလည်းအတိတ်ဘဝတုန်းကလည်းဒီလိုဖြစ်ခဲ့ဘူးတဲ့ဆွဲအကြောင်းလေးပြောတာပါအဲ့ဒီတရားစကားလေးကောင်းတာနဲ့ဘုန်းကြီးပြောချင်တာပါဒီချိန်မှာ ပါဏတိတိုင်းပြည်ပါဗျမရာမင်းအုပ်ချုပ်တယ်ပေါ့ဘုန်းကြီးတို့ဖျားလောင်းကအရွယ်ရောက်လာပညာကြီးတက်မြောက်တဲ့တော့တက္ကသိုလ်ဆရာကြီးပေါ့ရှင်တော်ဒီတာပါမောကဆရာကြီးတို့ကတက္ကသိုလ်ဆရာကြီးဖြစ်တယ်အဲဒီမှာတပိလူငယ်900ကိုပညာသင်ပေးတယ်တပိတွေကမြညာဉာဏ်ထက်မြက်တော့မြန်မြန်တက်လွယ်တာပေါ့တက်လွယ်လာတဲ့ခါကျတော့ ဓမ္မတော့ပညာမတတ်ခင်တော့ဆံသွားဝေယဥစ္စာလောက်ကြဆံသမားချင်းကကြမေးမြန်းကြပါလေပညာတွေတက်လာတဲ့ခါသူကဆံသမားကြီးမတော်တော့ဘူးဆံသမားနာမကတ်တော့ဆံသမားဝေယဥစ္စာတွေလည်းမလောက်တော့အဲ့လိုတွေမကဘူးတနေ့ကျတော့ဟိုဒီဆရာကြီးကဘုရားလောင်းဆရာကြီးဈေးပင်ရင်ထိုင်နေချင်းသူတို့တပည့်တွေကဝိုင်းအောင်လာဈေးပင်လက်နဲ့ခေါက်ဟောဒီသေးပင်ကြီးကဘာမှအနှစ်သာရမရှိသလိုပဲ သူကအဲ့လိုပြောနည်းနည်းခောက်တုံးနဲ့ခောက်ပြပြီးတော့ဆရာတတ်တယ်လို့သူလည်းတက်တယ်သူတို့တတ်တယ်လည်းဆရာလည်းတတ်တယ်ဆိုတဲ့သဘောမျိုးပါပဲဆရာတတ်တယ်လို့တော့ငါတို့လည်းတတ်တာပဲဆရာငါတို့လည်းဘာမှတာတာမရှိဘူးဒီလိုမာနနဲ့ပြောတော့နားလေတော့အဲ့ဒီချိန်မှာဘုရားလောင်းကပြောလိုက်တဲ့စကားလေးပါတပည့်တို့တဲ့အချိန်ဟာတတ္တဝါများကိုစားမြုံနေတယ်ဒါပေမဲ့တတ္တဝါတူကတော့အချိန်ကို စားမြုံနေတယ်ဒီစကားလေးမြည်တယ် မင်းတို့ဖြေနိုင်ဖြေပေါ့ခုမဖြေနိုင်တပတ်အချိန်ပေးတယ်ဇူမမဖြေနိုင်ဘူးပေါ့ဗျအဲ့မှာတပီတို့အချိန်ဒီတတ္တဝါများကိုစားမြုံနေတယ်ဒါတော့လူတိုင်းသိပါတယ်ဘုန်းကြီးတို့အချိန်ကိုအကျိုးရှိရသုံးမပြုတ်ဘဲနဲ့နေလို့ရှင်တော့အချိန်ကနေကိုစားမြုံသွားတာဖြည်းဖြည်းနဲ့အိုမင်းမဆွမ်းပြေနောက်တော့သေတာနဲ့ဆုံးသက်သွားတာ ဒါကတော့ဗာလဲဆိုအချိန်ကနေတ attva များကိုစားမျိုးသွားတ attva တို့ကတော့အချိန်ကိုချိန်ကိုပြန်စားမျိုးတယ်ဒါကတော့တရားတွေအထုတ်တဲ့ပုဂ္ဂိုလ်ပြောတာတ attva တရားအထုတ်တဲ့ပုဂ္ဂိုလ်ကြတော့ဒီအချိန်တွေကိုပြန်ပြီးတော့ပြန်စားမျိုးတယ်ဘာဖြစ်လို့လဲဆိုမညာဖုန်ညာရသွားရင်ဘဝဆိုတဲ့အချိန်တွေကိုတိုးတောင်းသွားတယ်နော်သောတပန်ဖြစ်သွားပြီဆိုရင်တော့ ခုနှစ်ဘဝလောက်အဲ့ဒါမျိုးပေါ့ခုနှစ်ဘဝလောက်အနည်းဆုံးဖြစ်နိုင်တာအတရာကံဖြစ်သွားရင်ကာမဘုံတစ်ချိန်လောက်လာမယ်အနာကံဖြစ်သွားကာမဘုံမလာတော့ရဟန္တာဆိုဘဝတွေလုံးဝကြီးမဖြစ်တော့တဲ့အတွက်ပဋိသန္ဓေနေတဲ့အချိန်ကာလတွေကိုဝါမျိုးစားမျိုးဖြစ်တဲ့အတွက်ရဟန္တာပုဂ္ဂိုလ်ဒီနေရာကိုဆိုလိုတဲ့ဆရာကြီးပြောတဲ့မိကုံကနော်တပည့်တို့အချိန်သည်တတ္တဝါများကိုစားမျိုးနေတယ် ချိန်တိုင်းချိန်တိုင်းဘုန်းကြီးတို့ကတရားလုံးမလုပ်ဘူးဆိုရင်လည်းဒီချိန်တွေကိုစာမြုံနေတဲ့ဝါမြုံနေဟောပြဖြစ်ပြီးတော့အိုမင်းမစွမ်းဖြတ်လာတာအိုရာနာရာသေးတာနောက်လည်းထပ်သေးနေအောင်အချိန်တွေဝါမြုံနေဒါပေမဲ့တတ္တဝတူကတော့ချိန်ကိုစာမြုံနေတယ်ဆိုတော့သူမဉ္ဇဏ်ဖွဉ္ဇဏ်ရအောင်လုပ်တယ်ရတ္တမဲ့ရတ္တဖွေရအောင်လုပ်တယ်လုပ်လိုက်တဲ့ခါကျတော့ ပရိသန်နေနေတဲ့အချိန်နေမရှိတော့ဘောဗျာစာမျိုးပြတ်လိုက်တယ်ဒါကိုပြောတော့အဲ့ဒါအဲ့ဒီလုံနဲ့ဒီကလေးတွေမနာကြအောင်လုပ်ခဲ့ဘူးတဲ့ဆွေကြောင့်ဖျောင်းဟောတော့ပြီးတော့ဘုန်းကြီးတို့ဒီနေ့တရားထုတ်တယ်ဆိုတာကကိုယ့်ရဲ့အချိန်တွေကိုကိုကပြန်ပြီးတော့ပြန်စားမြုံနေတယ်လို့ပြောလို့ရပါတယ်ဘဝတွေတိုးသွားအောင်ဘဝပရိသန်တွေနောက်ထပ်မဖြစ်အောင်ဒါတရားတွေအထုတ်နေအောင် မဉ္ဇဉ်ဖွဉ္ဇဉ်ရရင်တော့တေချာတော့ဘဝတွေတေချာတိုးသွားပြီရတမဉ္ဇဉ်ရရင်တော့လုံးဝပြတ်သွားရင်နောက်ထပ်မရှိတော့ကိုယ်ဒီအချိန်နေအချိန်မှန်မြတ်ကိုယ့်အတွက်ဖြစ်သွားတာကိုကအချိန်မှာပဲဘုန်းကြီးတို့စားမြုံနေရခံနေရတော့ဘဝတွေဘဝတွေဆက်ဖြစ်ကြအောင်အဲတော့ခုလိုခွင့်ရရတော့ဗောဗျာဘုန်းကြီးတို့တည်းခုတရက်ကြံတော့ဒီနေ့စူးစမ်းမယ်နောက်တရက်ကြံတော့စူးစမ်းပါမယ်ရှုမှတ်တာတော့တစ်သက်လုံးရှုမှတ်နေရမှာပါ ဒါတော့တရားစခန်းကိုတရားစခန်းအပေးတဲ့စကားပြောတာအမြဲမပြတ်ရှုမှတ်နေရ။နေ့ကဘုန်းကြီးတို့တွေလေ့လာခဲ့ကြတာကတော့မကင်ရှစ်ပါးရဲ့တမ္မာဒိဋ္ဌိမကင်နဲ့ပတ်သက်တဲ့တရားပေါ့နော်။တမ္မာဒိဋ္ဌိမကင်နဲ့ပတ်သက်တဲ့တမ္မာဒိဋ္ဌိတော့ဆိုတဲ့အဲ့ဒီတော့လေးကိုလေ့လာနေပါတယ်။သင်ယူနေကြတယ်။ဒီတမ္မာဒိဋ္ဌိတော့က မူလပါဏတာထဲမှာပါတော့အဲ့ဒီသုံးလေးအချင်းချုပ်ပြန်ပြောပါမယ်ဘုရားရှင်လက်ထက်ကတန်ဃာတော်များဝါကျွတ်တဲ့ချိန်ဆိုဘုရားဒီလာရောက်ပြီးတော့ဖူးမြော်ကြတော့ဘလောက်ဝဝင်လာကြတယ်ပေါ့ဖူးမြော်ရင်ကြောင်းရတော့တရားတွေဆွေးနွေးဖို့မေးပြုတ်ကိုကျင့်နေတဲ့တရားတွေခက်ခဲရှိလျှောက်ထားမေးကြတော့တချို့ကလည်းတရားနီလာမရသေးနဲ့လျှောက်ထားမေးများနော်ဒီနေ့ဒီမှာလည်းယောဂီတွေအများစုအဲ့လိုပေါ့ ချိုအသက်တွေပါတယ်အသက်တွေကြားတယ်သင်ပေးရဟောင်းများကြားတယ်ဘုန်းကြီးတို့တာနေများကုပြီးလမ်းတက်ပြီးရဒါတော့ဘုရားရှင် ဆုံးမတိုင်သွားတော့ဘုန်းကြီးတို့ကိုယ်ပိုင်ညာနဲ့သွားတော့မဟုတ်ဘုရားရှင်ဆုံးမတိုင်သင်ပေးနေဘုရားရှင်လည်းတကားတော့ဘုရားရှင်ကိုယ်တိုင်ပေါ့ဗျအခုတော့ဘုရားရှင်မရှိတော့ဘုန်းကြီးတို့ဒီဘုရားဝတ္တရားလေးလာပြန်သင်ရလာကြောတဲ့ပုံကိုယ်ကြီးဘုရားလည်းတရားဟောတယ်အဲ့ဒီမှာရှိတဲ့အရှင်မြတ်တရားလည်းတရားဟောတယ် ချိန်မှာကျတော့ဇေရုံကျောင်းတိုင်ထဲမှာရှင်သာရိပုတ္တရာတို့ရောက်ရှင်မမောကလန်တို့လည်းဟောတယ်နော်ရှင်သာရိပုတ္တရာတို့လည်းဟောတယ်အဲတော့ရှင်သာရိပုတ္တရာရှင်မြတ်အဲ့ဒီမှာယဟန်တော်တွေဟောပါတယ်ဟောတော့ရှင်သာရိပုတ္တရာရှင်မြတ်ကဗာမေးလဲဆိုမရှင်တို့အရှင်ဖျားတို့မှန်တဲ့အမြင်ရှိတဲ့ပုဂ္ဂိုလ် ဖြောက်မှတ်တဲ့အမြင်ရှိတဲ့ပုဂ္ဂိုလ်ဆိုဘယ်လိုပုဂ္ဂိုလ်မျိုးလဲတရားတော်မှာဉာဏ်ဖြင့်သက်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲဒီလိုမေးတော့ဉာဏ်တော်များကဘာလျှောက်လဲဆိုအရှင်ဖျားတဲ့တပည့်တော်တို့ကဒီလိုတရားတွေနာဖို့အတွက်ဒီလိုတရားတွေသိဖို့အတွက်ဟိုးအဝေးရလာခဲ့ကြတာပါတဲ့ဒါကြောင့်အရှင်ဖျားပဲဒီတရားတွေဟောပေးပါ ။ဒါရင်အဲ့ဒီလိုဆိုရင်ရှင်ပြတော့နာကြတပြီတော့ဟောမယ်။ဟောတာတော့ဘာဟောလဲဆိုတော့ရှင်ပြတို့အရိယတာဝကဘုရားရှင်ရဲ့တပည့်သားတာဝကဒီကုသိုလ်ကိုလည်းသိမယ်အကုသိုလ်ကိုလည်းသိမယ်အကုသိုလ်ရဲ့ဖြစ်ကြောင်းကိုလည်းသိမယ်ကုသိုလ်ကိုလည်းသိမယ်ကုသိုလ်ရဲ့ဖြစ်ကြောင်းကိုလည်းသိမယ်သိရမယ်သိမယ်ပေါ့အဲ့ဒါဆိုရင်တော့ မှန်တဲ့အမြင်ရှိတဲ့ပုဂ္ဂိုလ်ဖြောင့်မတ်တဲ့အမြင်ရှိတဲ့ပုဂ္ဂိုလ်တရားတော်မှာဉာဏ်နဲ့သက်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါလေးပဲမှတ်ထားနော်ဘုရားဘုန်းကြီးတို့ကဘုရားဆုံးမတန်ကျင့်တဲ့ပုဂ္ဂိုလ်ဒါဗုဒ္ဓသာဝကအရိယသာဝကခေါ်တယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးဆိုတာဒါကုသိုလ်ပဲဒါကုသိုလ်ရဲ့ဖြစ်ကြောင်းတရားအဲ့ဒီပဲဒါအကုသိုလ်ပဲဒါတော့အကုသိုလ်ပြန်ဒီလိုကိုယ်ကိုယ်ပြပြသိရဒါမှသူက မှန်တဲ့အမြင်ဖြောင့်မတ်တဲ့အမြင်ရှိတဲ့ပုဂ္ဂိုလ်တရားတော်မှာဉာဏ်နဲ့တကယ်သက်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်လို့ပြောအကုသိုလ်တရားတွေဆိုတာဘာတွေလဲဆိုမကောင်းတာတွေပြုလုပ်မယ်မကောင်းတာတွေပြောမယ်မကောင်းတာတွေကြံတွေးမယ်ဒါအကုသိုလ်တွေပေါ့ဗျာဒီအကုသိုလ်တရားတွေဘာလို့ဖြစ်လဲကိုယ်တဏ္ဍာမှာလောဘဒေါသဒီမှာတော့အကြောင်းရင်းလောဘဒေါသမောဟသုံးခုပဲပြောတကယ်တမ်းကိလေသာအလုံးပါ ကိုယ်တဏ္ဍာမှာလောဘဒေါသတွေမောဟတွေရှိနေရင် မကောင်းတာပြုတာပဲမကောင်းတာပြောတာပဲမကောင်းတာတွေကြံတွေးနေတာအဲတော့အကုသိုလ်ဆိုမကောင်းတာလုပ်တယ်မကောင်းတာပြောတယ်မကောင်းတာတွေးကြံတယ်ဒါအကုသိုလ်အကုသိုလ်ရဲ့ဖြစ်ကြောင်းတရားပါလေလောဘဒေါသမောဟဒီလိုမှတ်ထားကုသိုလ်ဆိုတာဘာလဲဆိုကောင်းတာလုပ်မယ်ကောင်းတာပြောမယ်ကောင်းတာကြံတွေးမယ် အဲ့ဒါကုသိုလ်ပဲကုသိုလ်ရဲ့ဖြစ်ကြောင်းတရားပါလေလောဘရဲ့ဆန့်ကျင်မဲ့အာလောဘပေါ့ဒေါသရဲ့ဆန့်ကျင်မဲ့အာဒေါသမောဟရဲ့ဆန့်ကျင်မဲ့အာမောဟပေါ့အာလောဘအာဒေါသအာမောဟဒီဟာတွေကတော့ကုသိုလ်ဖြစ်ကြောင်းတရားတွေဒီကုတရားဆွဲလန့်ကန့်ညှိတွဲနေမယ်ဆိုရင် ကောင်းတာလုပ်ဖြစ်ဖို့ခက်တယ်ဒေါသအာကြီးနေမယ်ဆိုရင်လည်းကောင်းတာလုပ်ဖြစ်ဖို့ခက်တယ် မောဟအကြည်နေလို့ဉာဏ်ပညာမရှိနဲ့ကောင်းတာတော့ဖြစ်ဖို့ခက်တယ်လောဘကင်းနေမှဒေါသကင်းနေမှမောဟကင်းနေမှဒီကုသိုလ်ဖြစ်တဲ့အဲဒါကြောင့်မို့အာလောဘအာဒေါသအမောဟကုသိုလ်ဖြစ်ကြောင်းတရားတွေလို့ဒီလိုမှတ်ထားပါဗျာအဲ့ဒီလိုသိပြီးတော့ဘာလို့ရမလဲကျင့်ရမှာပေါ့ဗျာကျင့်တဲ့ခါကျတော့ဇာကနုတရားတို့ပိကနုတရားတို့ဘာနာနုတရားတို့အဝိဇ္ဇာနုတရားတို့ပယ်အောင် ကိုအောင်ကျင့်ရမယ်ကျင့်မှဒုက္ခတွေအဆုံးနိဗ္ဗာန်ကိုရောက်မယ်ဒီတစ်ချက်ဟောတယ်အဲ့တော့ရဟန်းတော်များဆက်မိပါလေရှင်ဘုရားအဲ့ဒီလိုဆိုရင်ဒီကောင်းသောအမြင်ဖြောင်းမသောအမြင်ရှိတဲ့ပုဂ္ဂိုလ်ဟာဒီဟာပဲရှိသလားတခြားအကြောင်းအရာတွေရှိပါသေးသလားလို့မေးတယ်။ဟာရှိပါသေးတယ်ရှင်သာရိပုတ္တရာရှင်မြတ်။ဘာတွေလဲဖရာဆိုအိမ်မှာ မရှင်တို့အရိယတာဝကဖြစ်တဲ့ပုဂ္ဂိုလ်ဟာအာဟာရအစာဟာရပေါ့အာဟာရဆိုတာမျိုးမျိုးရှိတာအစာဟာရတွေမဟုတ်ပါဘူးအာဟာရကိုလည်းသိရမယ်အာဟာရဖြစ်ကြောင်းကိုလည်းသိရမယ်အာဟာရချုပ်ငင်းရာကိုလည်းသိရမယ်အာရချုပ်ငင်းကြောင်းအကျင့်ကိုလည်းသိရမယ်အဲ့လိုသိရင်တော့ဒီပုဂ္ဂိုလ်မှန်ကန်တဲ့အမြင်မှန်ကန်တဲ့ဖြောင့်မတ်တဲ့အမြင်ရှိတဲ့ပုဂ္ဂိုလ်ပဲ တရားတော်မှာတကယ်ဉာဏ်နဲ့သက်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်ပဲလို့ဒီလိုပြောနိုင်ပါလေအဲ့မှာတစ်ခုချင်းခွဲပြီးဟောပါတယ်အာရဆိုတာဘာလဲအာရဆိုဒါကြတော့နည်းနည်းပါးပြီးတော့မှလေးလိုက်တော့ပုတ်ကောင်းတာပေါ့နော်အာရက၄မျိုးရှိတယ်ဘုန်းကြီးတို့ခန္ဓာကိုယ်ကြီးစားတော့ပြီးတော့ကြီးထွားလာတယ်ဒါကပလီကာရအာရပေါ့ခန္ဓာကိုယ်ကြီးဒီ ခန္ဓာကိုယ်ရဲ့အသက်တည်တတ်နိုင်ဖို့အတွက်ကံတရားလည်းလိုတာပေါ့နော်ဒီအစာရလည်းလိုတာစာရမရှိရင်တော့ဒီယုတ်တရားတည်တည်ခန္ဓာကိုယ်ရမတည်တတ်နိုင်နော်ကံဟိုတနေ့ကလည်းပြောခဲ့ပါတယ်ဒီစာရဒီစာရ၄မျိုးစာရ၄မျိုးပြီးတော့ဒီခန္ဓာကိုယ်ကြောင့်ဘာကြောင့်ဖြစ်လဲဆိုတဏှာကြောင့်ဖြစ်တယ်ဒါကတော့အကြောင်းပေါ့ဗျာ ပြောပထမအာဟာရ၄မျိုးပြောမယ်နော်ဒီခန္ဓာကိုယ်ကြီးကစားတော့နေခြင်းကြောင့်ဒီခန္ဓာကိုယ်ကြီးကဖြစ်နေတယ်အစာဟာရမရှိနေလို့မရဘူးကံတော့ပါတာပေါ့နော်အတိတ်ကဘုန်းကြီးတို့ကံတွေပြုခဲ့တော့တဲ့ဒီလူဘဝတော့ရတာမှန်တယ်လူဘဝရက်တည်တဲ့ကကံတက်တက်နဲ့ရက်တည်လို့မရဘူးအစာရတွေစားစာရတွေမစားတော့ရင်ဒီဘုကဒီသူ့ရဲ့အသက်ဆုံးတိုင်အောင် မနေနိုင်ဘူးနော် ကျမ်းမာရေးမကောင်းတဲ့ပုံကိုကြည့်တဲ့စားတော့မဝင်တော့ဘူးဆိုဒါသူသိဖို့ပဲပဲရှိတော့တာဒီတော့အာဟာရဆိုအစာဟာရလည်းအာဟာရပဲအဲ့ဒါကိုကပလီကာရအာဟာရလို့ခေါ်တယ်နောက်ဖတ်တာဟာရဓမ္မနိယပြောတဲ့ဆတ်ဆက်ကသုံးတဲ့နဲ့ဆိုင်တယ်တတ္တဝါတွေကဒီဘဝတန်တရားတွေရှိစေဖို့အတွက်ဖတ်တာဟာရလည်းအဓိကနေရာပါဝင်နေတယ် ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့တိဏ္ဍတဂတိဖတ်တော့မျက်စိနဲ့အစင်းအာရုံတိုက်ဆိုင်တာကမြင်သိစိတ်ဖြစ်တယ်မြင်သိစိတ်ရဲ့အစင်းအာရုံရဲ့မျက်စိရဲ့မြင်သိရသည့်သုံးမျိုးပေါင်းစုံတဲ့အချိန်မှာဖတ်တာဖြစ်တယ်အဲဖတ်တာဖြစ်မှာနောက်ကဘာဖြစ်လဲဖတ်တာနဲ့အာရုံတွေးထိပ်ပြီးတော့ဝေဒနာဖြစ်တယ်ဝေဒနာကနေတဆင့်ဘာဖြစ်လဲတဏှာဖြစ်တယ်တဏှာဖြစ်ရင်လည်းဘဝတန်တရားတွေဆက်ပြီးလဲနေတော့တာ ဒါကြောင့်မို့တန်တရားလဲခြင်းကြောင့်တန်တရားဖြစ်ခြင်းကြောင့်ဒီဖတ်တာဟာတာလည်းအဓိကနေရာပါနေတယ်ဖတ်တာမဖြစ်လို့ရှင် နောက်ကဝေဒနာမဖြစ်ဝေဒနာမဖြစ်တဏမဖြစ်ဘူးတဏမဖြစ်ဘဝပြတ်တော့တာပဲဒါကြောင့်မို့ဒီဝေဒနာတော့ဟိုချုပ်အောင်တော့မရှိဘူးဗျအစဉ်ဆက်တွေပေါ့ဒီမှာဖတ်အဲ့ဒီမှာအကြောင်းရင်းကတော့ဖတ်တာကအဓိကအကြောင်းရင်းကြာတယ်ဖတ်တာအဓိကအကြောင်းရင်းဆိုရှိကတွေလည်းအကြောင်းရင်းကြတာပါ ယူပါအောင်တို့သကုပတာတော့မြင်သိစိတ်တို့အဲ့ဒါတွေကတော့ပိုအဓိကအကြောင်းကြတော့မြင်တဲ့ခိုက်တာမှာကြားတဲ့ခါကျမှိုက်မှမမှိုက်တော့ကဖတ်တာလာတော့တာဖတ်တာကြောင့်ဝိညာဉ်ဖြစ်မှာဖတ်တာကအာယုန်လေးကောင်းတဲ့အောင်တွေ့ထိပြီးကောင်းတဲ့ဝိညာဉ်မကောင်းတဲ့အောင်တွေ့ထိပြီးမကောင်းတဲ့ဝေဒနာတမာအောင်တွေ့ထိပြီးဥပ္ပခာဝိညာဉ်ဒီမှာလည်းဒီဝိညာဉ်မှာလည်းဘုန်းကြီးတို့ကမရှိမှနဲ့ဘူးဆိုတော့တဏှာဆက်ဖြစ်တာတဏှာဖြစ်ရင်တော့ဘဝတန်မြလဲပြီပေါ့ဗျာနော် လိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုလုပ်ပြုလုပ်တော့တခါဒီကံနေထပ်ပြီးရကြတယ်ပေါ့အဲ့ဒီလိုဆိုလိုပါတယ်ပြီးတော့ဖတ်တာကလည်းဒီခန္ဓာကိုယ်ကြီးတန်တရားရှည်ဖို့အတွက်ခန္ဓာတန်တရားရှည်ဖို့အတွက်အဓိကအနေနဲ့လှုပ်ဆောင်တယ်လို့ဒါကိုပြောလို့ရင်းဒါပင်လားဆိုတော့နောက်ထပ်အာရကြံသေးတယ်ဒီထဲမှာဟောထားတာဓမ္မကပလိကာရဟာရဒါအစာဟာရကိုပြောတယ်နောက်ထပ်ဖတ်တာဟာရ ဒိဏံတင်္ဂရိဖတ်တော်ဒီဆသကတော်လေးအာယုံပြုတာအဲ့ဒီအတိုင်းပဲဖတ်တာဖြစ်တော့ဝေနာပြဝေနာပြဒဏပြဒဏပြတန်ညာလဲတာဒါကြောင့်ဖတ်တာကတန်ညာလဲခြင်းအကြောင်းရင်းတစ်ခုတည်းမှာပါတယ်နောက်နောက်တစ်ခုကမနောတင်စေတနာဟာရစေတနာပါပဲဒါကတော့ဘုန်းကြီးတို့ပရိသသမုပ္ပါဒုံကဟောခဲ့ပြီသင်္ခါရပစ္စဝိညာဏဘဝတွေအိုမနာမမသိတော့ဘုန်းကြီးတို့တွေကကံနေလောက်ခဲ့တာလေ ကုသိုလ်ကံတွေလုပ်မယ်အကုသိုလ်ကံတွေလုပ်မယ်ကုသိုလ်ကံတွေလုပ်တဲ့ခါကျတော့ကောင်းတဲ့ဘုံဘဝသင်္ခါရပြဝိညာဏကောင်းတဲ့ဘုံဘဝမှာပရိသန် နေရတာဝိညာဉ်တို့ပရိသန်နေဝိညာဉ်ကိုပြောတယ်မကောင်းတာတွေလောက်ခဲ့မယ်ဆိုမကောင်းတဲ့ဘုံဘဝအပယ်လေးဘုံဘဝပရိသန်နေဝိညာဉ်တွေဖြစ်ရတာနော်ဒါကစိတ်စေနာတွေကြောင့်မို့ဖြစ်လာတဲ့ကံတွေပြုတ်ခဲ့လို့သင်္ခါရဆိုကံကိုခေါ်တဲ့စေတနာကိုခေါ်တယ်နော်အဲဒီမှာ သင်္ခါရနဲ့ကာမဘဝရှင်းလင်းချက်ပေးခဲ့ပြီဒိဋ္ဌသမုပ္ပါဒ်ကုသကံပဲပြုပြီးအကုသကံပြုပြီးအဲ့ဆံရပြုလုပ်ထားတဲ့ကုသကံအကုသကံတွေကြောင့်မို့ဘဝတစ်ခုမှာပြိတ္တန်နေနေရတာဒါကိုသင်္ခါရပစ္စဝိညာဏသင်္ခါရပစ္စယကုသကံအကုသကံစေတနာဟုသောအကြောင်းကြောင့်ဝိညာဏပြိတ္တန်နေဝိညာဉ်ဖြစ်ရတယ်အဲ့လိုဖြစ်တဲ့ခါကျတော့ဘာဖြစ်လဲဘဝတန်နေရာတွေလဲကြရတာပေါ့ဗျာ ဒါကြောင့်မို့နောတင်စေဟာနာစေတနာလဲစေနံဘေကွေကမောင်ရာမိစေတနာဆိုကံတရားလဲအရေးကြီးတဲ့တန်တရားလဲအကြောင်းတစ်ခုပဲနောက်တစ်ခုကတော့ဝိညာဉ်ဝိညာဉ်ကြတော့ဝိညာဏပစ္စနာပါလို့သင်္ခါရပစ္စဝိညာဉ်ဝိညာဏပစ္စနာပါလို့ဟောဘုန်းကြီးတို့တွေပရိသန်နေနေခဲ့ကြပြီပရိသန်နေနေလိုက်တော့ဒီရုပ်တွေနာနေဖြစ်လာတော့ပေါ့အဲရုပ်တွေနာနေဆက်မြပြဖြစ်တယ် ဒီတန်နေနေကြနေမွေးလာတယ်မွေးလာသိသိတောင်မှဒီယုံနေတာနေဒီဝိညာဉ်ကြောင့်မို့ယုံနေတာနေဆက်မပြတ်ဖြစ်ပွားတိုးပွားနေတာအဲ့ဒါလည်းတန်တရားလည်းကောင်းလက်ကြောင်းတစ်ခုပဲဒီတော့အာရ၄ခုပေါ့ဗျာဘုရားရှင်ကရှင်သာရိပုတ္တရာဗာမိတ်လေဆိုရဟန်းတော်များဒီအာဟာရကိုလည်းသိရမယ်ဒီအာဟာရ၄မျိုးသိရမယ်ပြောတာဒီခန္ဓာကိုယ်ကြီးတန်တရားလဲစေတတ်တဲ့အာဟာရ၄မျိုး ဒီအာဟာရလင်းမြောဘာကြောင့်ဖြစ်လဲဆိုတော့အဲ့ဒီရဲ့အာဟာရရဲ့အကြောင်းတရားကိုသိရမယ်အဲ့ဒါပါလေတဏှာပဲအာဟာရဖြစ်ကြောင်းတရားတဏှာနော်စားခြင်းလို့စားတာပေါ့ဗျာခုနကဖတ်တာတို့ဘာလို့လဲခုနော်မြင်တဲ့အခါလိုချင်တာလိုချင်တော့ဖတ်တာတွေဖြစ်တာပေါ့အဲ့တော့တဏှာကတော့အဓိကကြာနော်စေတနာဆိုတော့လေဒီတိုင်းပဲကံတွေထူထောင်နေဆိုတာလေဒီဘဝတွေ အပြစ်မမြင်လို့ဒီကံနေရာတူထောင်တော့မသိတော့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုတ်လို့ဆိုအဲ့ဒါနော်ပြုတ်လို့တော့ဒီကံနေတူထောင်တာကံနေလောက်တာဝိညာဉ်ဒီတိုင်းပဲဒီကံနေလောက်တော့ပရိသန်နေဝိညာဉ်နေရာပရိသန်နေဝိညာဉ်စိတ်ဆိုသူတခုတည်းမဖြစ်ဘူးသူနဲ့အတူရုပ်တွေနာနေရာဖြစ်လာဒီပရိသန်နေစိတ်ကြောင့်ဝိညာဉ်ရုပ်တွေနာနေဖြစ်လာတော့ဒါတွေကလည်းဆက်မပြတ်ဖြစ်စေတယ်အဲ့ဒီအရာတွေရဲ့ အကြောင်းတရားပါလဲဆိုတဏှာလို့ဘုရားဟောတယ်အာရ၄ပါးရဲ့အကြောင်းတရားတဏှာလို့မှတ်ထားပြီးတော့တဏှာမဖြစ်အောင်မှတ်ရတာပေါ့တဏှာဖြစ်နေတော့အစာရစားလုံးနဲ့တဏှာဖြစ်နေမယ်ကံနေထူထောင်တာလို့လည်းတဏှာဖြစ်နေမယ်ဘောကတော့ရှေးဦးမှာပေါ့အဲတော့ဘုန်းကြီးတို့ကဘာလို့ရမလဲဆိုဒီတဏှာချုပ်အောင်တဏှာချုပ်ကြောင်းတရားဆိုတဏှာချုပ်ငြိမ်းရနိဗ္ဗာန်ရအောင်ကျင့်ရမယ်နိဗ္ဗာန်ကိုလည်းသိထားမယ် နိဗ္ဗာန်ရောက်ကြောင်းအကျင့်မဂ္ဂင်၈ပါးလမ်းစဉ်ပေါ့ဘယ်တရားပဲအထုတော်မဂ္ဂင်၈ပါးလမ်းစဉ်နဲ့အညီအထုပေါ့အဲဆိုနိဗ္ဗာန်ရောက်တယ်ဒီအာရလည်းအဲ့လိုပေါ့လေသူကအရာကျဲတယ်ဟောတာပြောအဲ့ဒီလိုအာဟာရအာရရဲ့ဖြစ်ကြောင်းတရားအာရရဲ့ချုပ်ကြောင်းတရားအာရချုပ်ကြောင်းအကျင့်သိတဲ့ပုဂ္ဂိုလ်ကမှန်တဲ့အမြင်ဖြောက်မှတော့အမြင်ရှိတယ်အဲ့လိုမြင်ရှိပြီးတော့ຢာကားတွေ အနုတ္တိယတွေပယ်အောင်ကျင့်ဒါဆိုဒုက္ခကုံဆုံးအနိဗ္ဗာန်ရောက်မယ်နောက်တစ်မျိုးအဲ့တော့ရဟန်းတော်တွေကမေးကြတဲ့ရှင်ဘုရားကောင်းတဲ့အမြင်ဖြောင့်မတ်တော်အမြင်ရှိတဲ့ပုဂ္ဂိုလ်ဟာဒါပဲလားဗျာဉာဏ်တော်ပုဂ္ဂိုလ်ရှိပါသေးလားမမရှင်သာရိပုတ္တမမရှိပါသေးတယ်ရှင်ဘုရားအဲ့မှာဆက်ပြေးအဲ့ဒါကတော့ဘုန်းကြီးတို့ဘာသွားတူလဲဆိုတော့ဓမ္မစကြာတော့နဲ့တူနေအဲ့မှာနောက်ပိုင်းဟောတာနေ အရိယတာဝကသုံးဖို့ဘုရားတပည့်တာတာဝကကြီးဒုက္ခကိုလည်းသိရမယ်ဒုက္ခရဲ့ဖြစ်ကြောင်းကိုလည်းသိရမယ်ဒုက္ခရဲ့ချုပ်ငင်းအောင်ကိုလည်းသိရမယ်ဒုက္ခချုပ်ငင်းကြောင်းအကျင့်ကိုလည်းသိရမယ်အဲ့ဒါသိရင်တော့အဲ့ဒီပုဂ္ဂိုလ်ဟာမှန်တဲ့အမြင် ဖြောက်မှတ်တဲ့အမြင်ရှိတဲ့ပုဂ္ဂိုလ်ပဲတရားတော်တွေများပေါ်မှာတကယ်ကိုဉာဏ်နဲ့သက်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်ပဲဒီလိုဟောပါ ပြီးမှအဲ့ဒီတရားတွေချက်ဟောပါဒုက္ခဆိုတာဘာလဲဆိုအဲ့ဒီဘုန်းကြီးတို့ပြိဿသမုပ္ပါဒ်တိုင်းမှာဟောသွားတယ်နော်ပြိဿသမုပ္ပါဒ်တော့ကဘာတွေဟောသွားလဲဆိုကြည့်လိုက်မွေအိုနာသိဟုတ်လားဒုက္ခတွေဒါတွေပဲပြိဿသမုပ္ပါပါဠိလေးနဲ့နည်းနည်းအာယုံပြုနှလုံးသွင်းကြည့်လိုက်အဲ့ဒီတိုင်းနဲ့သွားမှာနော်ပြိဿသမုပ္ပါဒ်တရားတွေမှာပထမဆုံးဒုက္ခဆိုဘာလဲဆိုတာဒုက္ခသစ္စာဆိုဘာလဲဆို ဝေးလာမယ်ပိုးလာမယ်အဲ့ဒီမှာတော့ဗမာပါဠိမှာတော့ဗျာတိဆိုတာလေးပါတယ်အဲထားပါတော့ဗမာပါဠိတန်ပြောမွေးအိုနာတိဒါလည်းဒုက္ခပဲမွေးလာမှုရာဒုက္ခအလုံးရဲ့ဖြစ်ခြင်းအကြောင်းရင်းပါပေါ့ဗျာနော်မွေးအိုလာမွေးအိုနာတိမွေးလာပြီးအိုလာပြီးနာလာပြီးသိရမယ်အဲတော့မသိခင်မှာနောက်တာဒုက္ခတွေကတွေ့သေးတယ်ဘာတွေတွေ့သေးလဲဆိုတော့ ပူဆွေးရတယ်မူကျူးရတယ်ကိုယ်ဆင်းရဲစိတ်ဆင်းရဲဖြစ်ရတယ်မူးမေးတဲ့ဒုက္ခတွေပေါ့ပူဆွေးငိုကြွေးကိုယ်ဆင်းရဲမူးမေးဒုက္ခပေါ့ဒါတွေကတော့ဖြစ်နေမှာပေါ့ဗျာမသိမချင်းဘာဖြစ်လို့လဲဆိုတော့မိသားစုလိုက်နေကြတော့ဘုန်းကြီးလည်းအစုလိုက်နေကြတော့အစုလိုက်ဆိုတန်ရုံးနဲ့စိတ်ကြဲရှိတော့ဒါတွေဒုက္ခဖြစ်လိုက်ပူဆွေးငိုကြွေးရဒါတွေဖြစ်မှာဒါတွေလားဆိုမဟုတ်သေးဘူးမုန်းဆုံချစ်ကွဲဒုက္ခပေါ့ နှစ်သက်တဲ့ပုဂ္ဂိုလ်နဲ့မနစ်သက်တဲ့ပုဂ္ဂိုလ်ပဲမနစ်သက်တဲ့ဝတ္ထုမနစ်သက်တဲ့ပုဂ္ဂိုလ်နဲ့ဆုံရနှစ်သက်တဲ့ပုဂ္ဂိုလ်နှစ်သက်တဲ့ရောက်တို့ကြောင့် क्वे ကြပါဝိနာဘာဝိနာနာနာဘာဝဆိုဘုရားဟောတာကိုနှစ်သက်တဲ့ပုဂ္ဂိုလ်ကြတော့ရှင် क्वे လဲ क्वे ရဟောကြည့်လဲဘုရားကတခြားနိုင်ငံတွေရောက်ခုနိုင်ငံမှာကိုလို့ ကိုယ်နိုင်ငံမှာရှင်မျိုးသားချင်းညာရှိဒါမျိုးတွေလည်းရှင်ခွဲကွဲနောက်ဆုံးတော့တေခွဲကွဲကြရတာပေါ့တေရင်လည်းကွဲတာပဲရှင်ရှင်တုံးလည်းကွဲတာတေခွဲကွဲပြီးတခါဝိနာဘောနာနာဘာဝဆိုဘုံဘဝတွေတခြားတွေဖြစ်သွားရှိသေးတယ်နော်ဘယ်ဘုံဘဝကိုကအခုလိုဘဝရောက်နေနောက်ဘဝကြဘယ်ဘုံဘဝရောက်နေအဲ့ဒီလိုဘဝတွေခြားသွားတာလည်းရှိသေးတယ်မျိုးစုံမှာဒါတွေကြိုးဆင်ញင်ထားတယ် အဲ့ဒါဆိုရင်နည်းနည်းတက်တာအဲ့တော့အဲ့ဒါတွေကဒုက္ခတွေကြီးတယ်ပေါ့ဗျာဘုရားဟောတာနောက်ဒုက္ခတကူကတော့ဉာဏ်ပိဿာနာလပတိစလိုတာမရကိုလိုချင်တာမရရင်ဒုက္ခဖြစ်တာမရတာကြတော့လိုနေနော်မရတာလိုချင်ရင်လည်းပဲဒုက္ခဖြစ်တာအဲ့ဒါစကားကိုပြောင်းပြန်ပြန်ကြည့်လိုက်လိုတာမရရင်ဒုက္ခဖြစ်တယ်လို့မရတာကိုလိုချင်လည်းဒုက္ခဖြစ်တာပဲနော် အရာမှန်တည်းအတန်တည်းဆိုတောင်းဆိုတာမျိုးအဲ့ဒါလည်းဒုက္ခဖြစ်တယ်အချင်းချုပ်လိုက်ရရင်နော်တဲ့ဘုရားတန်ခိတ်တေနပိစုပါရဏခန္ဓာဆွဲလန်းနေတဲ့ဒီခန္ဓာ၅ပါးယုံ nant တရားတွေဟာဒုက္ခတွေပဲအဲ့လိုဒုက္ခမျိုးစုံဟောတာပေါ့အဲ့ဒါတွေကတော့ဓမ္မစကြာတဲ့မှတ်ပေါ့ဗျာဓမ္မစကြာလို့ဘုန်းကြီးတို့ကြာကြီးပြောခဲ့အဲ့ဒီမှာဒုက္ခရဲ့ဖြစ်ကြောင်းတရားဘာလဲလို့မေးလို့ရှိရင် တဏပေါ့တဏအဲ့မှာဘုရားဟောတာကာမတဏဘဝတဏဝိဘဝတဏပေါ့နော်အချုပ်ပြောရင်တော့ဒုက္ခဖြစ်ကြောင်းတရားပါလေတဏလို့ပဲမှတ်တာဒါဓမ္မစကြာသုံးလို့နော်ကာမတဏဘဝတဏဝိဘဝတဏဒီသုံးပါလို့ဒါဒုက္ခဖြစ်ကြောင်းတရားဒုက္ခချုပ်ငြိမ်းကြောင်းတရားကြပါလေဆိုတော့အဲ့ဒီတဏမှချုပ်ငြိမ်းဟာဒုက္ခချုပ်ငြိမ်းကြောင်းတရားဒါပေမဲ့အဲ့ဒီတုတ်ဖွင့်မှာပဲရှိပါတယ်ဒီ မာသရိပ္ပံသုံးပါလဲရှိပါတယ်ဒုက္ခချုပ်ငြင်းရလဲနိဗ္ဗာန်လို့ခေါ်တယ်လို့တဏှာချုပ်ငြင်းရလဲနိဗ္ဗာန်ပဲအဲဒီဓမ္မစကြာသုံးပါကြတဏှာချုပ်ငြင်းရကိုနိဗ္ဗာန်လို့ခေါ်တာဒီတော့တဏှာချုပ်ငြင်းရနိဗ္ဗာန်ယောက်ျားကျင့်ကဘာလဲဆိုမေးလို့ရှိရင်ညာစွာဖြင့်တော့ဒီဒုက္ခကိုပဲသိအောင်မဂ္ဂင်၈ပါးနဲ့ကျင့်ရမယ်လို့ပြောအဲ့ဒီမှာတော့ဖွင့်ကျမ်းတွေကဒုက္ခနဲ့တကူတည်းနှစ်ပါးလုံးကိုသိအောင်ကျင့် ဒုက္ခကိုလည်းကျင့်ရမယ်သိအောင်ကျင့်ရမယ်ဒုက္ခရဲ့ဖြစ်ကြောင်းကိုလည်းသိအောင်ကျင့်မယ်သိမှချုပ်မှာသိမှဒါတွေအမြဲပြမှာဒုက္ခလည်းမြဲပြမယ်ဒုက္ခရဲ့ချုပ်ကြောင်းတရားလည်းမြဲပြမယ်ဒုက္ခရဲ့ခြုံငင်းကြောင်းတရားပါလေမဂ္ဂင်၈ပါးပေါ့နော်ဒီတရားတစ်ခုခုအာထုတ်တဲ့အခါဒီမဂ္ဂင်၈ပါးလမ်းစဉ်နဲ့ကျင့်အဲ့ဒီလိုကျင့်လို့မဉ္ဇဏ်ဖွဉ္ဇဏ်ရသွားလိမ့်မယ်ဒီလိုဟောတာ အဲ့ဒီလိုဒုက္ခဟိုဒုက္ခဖြစ်ကြောင်းတရားတို့ပြီးတော့ဒုက္ခချုပ်ငြိမ်းရဲ့နေရာတို့ချုပ်ငြိမ်းရအရာတို့ချုပ်ငြိမ်းကြောင်းအကျင့်တရားတွေကိုသိတဲ့ပုဂ္ဂိုလ်သိတဲ့အတိုင်းကျင့်ကြအထုံးမဲ့ဆိုနုတရားတွေကုံဆုံးချုပ်ငြိမ်းပြီးတော့နိဗ္ဗာန်ရောက်နိုင်တယ်ပြီးတော့မှဘာဆက်ဟောပြန်လဲဆိုတော့ရှင်မြတ်ကြီးကရှင်သာရိပုတ္တရာရှင်မြတ်ကြီးကပြိဿသမုပ္ပါတရားတွေဆက်ဟောတယ်ဗျအဲ့ဒါလေးပြောချင်တာ ပရိစ္ဆသုံးပါးတရားတွေကိုဘုန်းကြီးတို့ဟိုတလောကဟိုပရိစ္ဆသုံးပါးဟောစဉ်ခါလုံးကတော့တိကာအဖွင့်ဆိုဘုန်းကြီးယူပြောခဲ့တိကာဒီရှင်သာရိပုတ္တရာဟောတာကိုပြန်ဖွင့်တာသူကအဲ့မှာတော့အကုန်လုံးမဖွင့်ပါဒီတုတ်ကြတော့အဲ့ဒါပုံပြည့်စုံနဲ့ဟောတာအဲ့ဒါကြတော့ပရိစ္ဆသမုပ္ပါတရားလေးနည်းနည်းကိုကြီးပရိစ္ဆသမုပ္ပါဇာလေးတင်ပေးစမ်းအဲ့ဒီဟာလေးနဲ့နည်းနည်းပြောရင်မှတ်မိတယ် ဒီတိုင်းပြောရင်ဘုန်းကြီးပြောတာနားထောင်ပြောဘာမှနားမလည်ပဲဖြစ်နေပြိဿသမုပ္ပါဇေယျဆက်ဝိုင်းလေးပေါ့အဲ့ဒီမှာရှင်သာရိပုတ္တရာအဲ့ဒီတိုင်ပြန်ဟောထားပြိဿသမုပ္ပါတရားတွေအဲ့ဒီမှာလေပြိဿသမုပ္ပါတရားတွေရဲ့တရားတွေကိုပရိသတ်သမုပ္ပါအင်္ဂါ7ပါးရှိတော့အဲ့ဒီဟာတွေကိုမှ အကြောင်းအကျိုးအနေနဲ့ခွဲထားတာ သစ္စာလေးပါသိဖို့ခုနဘုန်းကြီးကဒီနေ့ကမဂ္ဂင်7ပါးသစ္စာလေးပါသိဖို့ခုနသစ္စာလေးပါနော်ဒုက္ခဒုက္ခဖြစ်ကြောင်းနော်ဒုက္ခချုပ်ငင်းကြောင်းဒုက္ခချုပ်ငင်းရာဒုက္ခချုပ်ငင်းကြောင်းဒါသစ္စာလေးပါပဲဒုက္ခဆိုတာဒုက္ခသစ္စာဒုက္ခဖြစ်ကြောင်းတရားကသမုဒိယသစ္စာဒုက္ခဒုက္ခသမုဒိယချုပ်ငင်းရာကနိရောဓသစ္စာဒုက္ခသမုဒိယချုပ်ငင်းကြောင်းအကျင့်ကမေဃသစ္စာဒီတိုင်းအဲ့မှာဒီမှာကြည့်လိုက် ဒီဟာလေးမြင်ထားဘုန်းကြီးလည်းပြောရတာပုံလွယ်တာပေါ့လေမှတ်မိလွယ်တော့အဲ့ဒီမှာကြည်လိုက်ပေါ့နော်ဒီမှာသူကအင်္ဂါ12ပါးဆိုတာပထမမှတ်မယ်ဟိုပါဠိကြအတိုင်းတော့ပုံကောင်းတာအဝိဇ္ဇာပိဇာသင်္ခါရအဝိဇ္ဇာပိဇာဝိဇ္ဇာဒါအင်္ဂါတစ်ခုအဝိဇ္ဇာသင်္ခါရဝိဇ္ဇာပိဇာသင်္ခါရသင်္ခါရပိဇာဝိညာဏဒါအင်္ဂါတွေပဲသင်္ခါရပိဇာဝိညာဏဝိညာဏပိဇာနာမရူပဝိညာဏယုတ်နာမရူပတလာယနာတလာယနာပိဇာဖတ်တော်ဖတ်တာပိဇာဝိညာဒီမှာကအကြောင်းနှစ်ပါး ဒီမှာကအကြောင်း၅ပါးပေါ့နော်ပြီးတော့ဝေနာပိစာတဏတဏပိစာဥပါဒနာဥပါဒနာပိစာဘောဘောဆိုကာမဘောပေါ့နော်ဒီမှာ2ပါးဒီမှာ5ပါး9ပါးဒီမှာ3ပါးနော်10ပါးရှိပါတယ်ပြီးတော့ဘောပိစာဇာတိဇာတိပြသရမရဏဇာတိယတကုသရမရဏတကုအလုံး12ပါးပေါ့ဗျာဒီဟာတွေကိုပဲသူကသစ္စာ၄ပါးအနေနဲ့ရှင်သာရိပုတ္တရာကိုရမြတ်ကြီးဟောသွား ဒါတွေကိုဒီကာကနေပြီးတော့ဝိသုဒ္ဓိမဲ့ဒီဒီကာကနေဖွင့်ပြပါတယ်ဒါလည်းရှင်သာရိပုတ္တရာဟောတာခုမှဘုန်းကြီးပြန်တွေ့လိုက်တော့ရှင်သာရိပုတ္တရာဟောတဲ့တရားတွေကိုသူကပြန်ဖွင့်ပြတာအဲ့ဒီတော့ကတော့ဘုန်းကြီးဒီကာကြည့်ပြီးတော့ဒီကာပြောတယ်ပဲထင်လိုက်တာဟုတ်ပါဘူးညဒါရှင်သာရိပုတ္တရာဟောတယ်လို့ဒီလိုမှတ်ထားတယ်နော်ရှင်သာရိပုတ္တရာဘယ်လိုဟောလဲဆိုပထမဒီကအဆုံးကနေပြန်လှည့်တာဒီဆုံးသရမဏဘာလို့ဖြစ်တယ်လဲဒါပဲ သူကစရမရဏကိုလည်းသိရမယ်စရမရဏရဲ့အကြောင်းကိုလည်းသိရမယ်နော်စရမရဏရဲ့ဖြစ်ကြောင်းကိုလည်းသိရမယ်နော်စရမရဏရဲ့ချုပ်ကြောင်းကိုလည်းဒါဖြစ်ကြောင်းသိရမယ်ဒီဇာတိစရမရဏတွေရဲ့ဒါတွေရဲ့ချုပ်ရအောင်လည်းသိရမယ်အဲ့ဒီဟာတွေကချုပ်ငင်းကြောင်းအကျင့်ကိုလည်းသိရမယ်အဲ့လိုခွဲဟောတာအဲ့တော့စရစရမရဏကိုသိရမယ်ဒါအကုန်လုံးသိနာဘုန်းကြီးတို့တွေအခုအိုးလာပြီအိုးပြီးပြီးနောက်ဆုံးတော့သိကြရမှာပဲ ဖြည်းဖြည်းနဲ့အိုးလာဒါကိုလည်းသိရမယ်ဒါလည်းရှုမှတ်မှသိတာနော်ဟောမနေ့ကလည်းငါဒီတိုင်းဒီနေ့လည်းငါဟိုလာမှန်လေးတတတပြင်းနေတယ်ကိုယ်ခန္ဓာကိုအိုမှမသိဘူးအိုရားတွေဖြည်းဖြည်းနဲ့တေသွားတယ်အဲတော့သရမရဏကိုသိရမယ်တရားကိုသိနေဒါရှင်ရအမှန်သိတာပေါ့ဒါဒုက္ခသစ္စာပဲဒီသရမရဏဘာလို့ဖြစ်လို့ဖြစ်လဲဆိုပဋိသန္ဓေနေခဲ့လို့အိုတာတွေ နာတာတွေတေးတာတွေဖြစ်တော့ဗောဗျာဆိုးရင်ပူဆွေးငိုကြွေးတာတွေဖြစ်ရတော့နော်ဒါကဇာတိရအကြောင်းပဲအကြောင်းဆိုဒါသရမဏရဖြစ်ကြောင်းပါလဲဇာတိဇာတိဆိုတာဒါသမုဒိယသစ္စာနော်ဒီသရမဏဒုက္ခသစ္စာဆင်းရဲတဲ့ဒုက္ခသစ္စာဒီဇာတိကဖြစ်ကြောင်းဖြစ်တဲ့အတွက်သမုဒိယသစ္စာအဲဒီဇာတိနဲ့ဒီသရမဏချုပ်ငင်းအောင်ကျင့်ချုပ်ငင်းရနေရတာနိဗ္ဗာန်ပဲဒါនិရောဓသစ္စာ ဇာတိသရမဏချုပ်ငိမ့်ဖို့အတွက်ဘုန်းကြီးမြင်သမျှအာယု6ပါးဓာရ6ပါးမှာပေါ်လာတဲ့အာယု6ပါးမှာတဏှာဖတ်တာဝိညာတဏှာတွေချုပ်ငိမ့်အောင်ကျင့်မှဘာနဲ့ကျင့်မဂ္ဂင်7ပါးလမ်းစဉ်နဲ့ကျင့်ရမယ်ကျင့်မှဒါရောက်တယ်သူကအဲ့ဒီဒီပရိသတ်သဘောကအင်္ဂါ12ပါးလုံးအဲ့လိုခွဲဟောသွားတယ်အရှင်မြတ်ကြီးကဒီကဒီမှာဇာတိနဲ့ကာမဘဝဒီလိုပြန်သွားပြန်နောက်တစ်ခုကြတယ် နော်ဇာတိကိုသိရမယ်ပဋိသန္ဓေနေတာကိုသိရမယ်ပဋိသန္ဓေဖြစ်ပုံကိုသိရမယ်ဒါကိုပြောတယ်ပဋိသန္ဓေနေရပြီဆိုရင်ဘုန်းကြီးတို့တချို့ပုဂ္ဂိုလ်ကြောင့်ကိုပဋိသန္ဓေနေတဲ့အချိန်သိတယ်နော်ပဋိသန္ဓေခါသိတယ်တချို့ကပုဋ္ဌိခါမှသိတယ်ပေါ့ဘုန်းကြီးကတော့ပုဋ္ဌိခါမှသိတယ်မိုးရလာပြီးနောက်ပဋိပုဋ္ဌိခါပဋိသန္ဓေကလည်းမှတ်ထားအောင်နော်ပဋိသန္ဓေရဲ့ဥပခိုက်တံလေးပဲပဋိသန္ဓေခါခေါ်တယ်ပဋိသန္ဓေရဲ့ထီရနေစားပြီး ခုခုံးကြီးတို့မွေးလာမွေးလာသေသီးတံဒါပုတိခာပုတိခာတော့အကုန်လုံးမသိဘူးအမိဝမ်းတဲ့ချိန်ကာလတွေမသိဘူးနော်တချို့ကြတော့ပရိသန်တွေတည်တဲ့အခါရောအမိဝမ်းတဲ့ကာလတွေရောသိတယ်ဟိုမှာရှင်သေဦးလေးအလောင်းလေးတို့လို့မိဝမ်းနဲ့မှာ9နှစ်လောက်သူကပရိသန်နေနေသူကတော့သိတယ်9နှစ်ပတ်လုံးနေကြရတယ်ဆိုတော့အဲ့ဒီလိုဇာတိဒုက္ခကိုလည်းသိရတယ်ဇာတိဒုက္ခလည်းမြင်သိရအဲ့တော့အဲ့ဒီမှာလည်းမထူးဘူး ဇာတိကိုလည်းသိရမယ်ဇာတိဖြစ်ကြောင်းကိုလည်းသိရမယ်ဒီဇာတိနဲ့ဇာတိဖြစ်ကြောင်းတရားတွေချုပ်ငင်းရအောင်လည်းသိရချုပ်ငင်းကြောင်းအကျင့်ကိုလည်းသိရမယ်အဲ့ဒီလိုခွဲဟောတာဇာတိရတာပရိသန်နေတဲ့ခိုက်တာဆင်းရဲတဲ့အတွက်ဒုက္ခသစ္စာသူ့ရဲ့ဇာတိဖြစ်ကြောင်းတရားကံပေါ့ဗျာကံနေထူထောင်ခဲ့လို့ဒါပရိသန်နေနေခဲ့တာကိုနော်ဒီခုခုကုသိုလ်ကနေပြုတယ်အကုသိုလ်ကနေပြုတယ် ကုသိုလ်ကနေပြုတဲ့ကမက်ကုသိုလ်ဆိုရင်တော့ဒါဘဝတွေပြတ်တော့မက်ကုသိုလ်မရသေးဘူးဆိုဘဝတွေပြင်မက်ကုသိုလ်တော့သောတာပတိမက်သရဂိုင်းမက်နာဂိုင်းမက်ကြောင့်ဘဝတွေမပြတ်သေးဘူးဘဝတွေမပြတ်သေးလို့ဒီမှာဘုဂုဆရာတော်ရဒီဟာကြီးအပိတ်မဟုတ်ဘူးဟာထားတယ်သောတာပန်ဖြစ်တော့ခုနှစ်ဘဝလောက်နေရအောင်မလေပရိသတ်နေနော်တရာဂံဆိုရင်ကာမဘဝမှာတစ်ချိန်လောက်ကာမဘုံကာမဘဝမှာတစ်ချိန်လောက်လာအနာဂံဆိုရင်တော့ဒီ သုဒ္ဓဝါဒပုံမှာနေရသေးတယ်နောက်တော့ဘဝတွေဖြစ်သေးတယ်ဒါပရိသန်နေဒါကြောင့် तू ဟာတာဒီကံကြီးကပြတ်အောင်လေရဟန္တာဖြစ်သွားမယ်ဆိုဒါကြီးကပိတ်သွားပြီပေါ့ရဟန္တာမဖြစ်သေးဘဝတွေကဖြစ်သေးတယ်ဒီလိုခွဲတယ်နော်ဒါလည်းမှတ်ထားမယ်ဒီဟာနဲ့ဒီဒီလိုဒီနောက်ကနေပြန်သွားတယ်အကြောင်းကျိုးအကြောင်းကျိုးတယ်ဒီလိုအဲတော့ကမ္မဘဝနဲ့ဥပါဒံနော်ဒီကနေဒီနောက်ပြန်သွားဒီကံတွေထူထောင်ခဲ့တယ် ဒီကံတွေပြုလုပ်ခဲ့တယ်ဒီကံတွေရဒီကံတွေပြုလုပ်ခဲ့တယ်ဒီကံတွေကဘာလို့ပြောဆွဲလန်းလို့ပြုလုပ်တာပေါ့ဗျာမဆွဲလန်းပဲပြုလုပ်နော်ပြီးတော့ဒီကံတွေရလာတဲ့အတွက်ဒီကံတွေပြုလုပ်တယ်ကုသကံပဲပြုအကုသအကုသကံပဲပြုပြီပေါ့ဗျာဘုန်းကြီးတို့ခုတရားထုတ်တာပဲကြီးကုသကံပြုနေတယ်ဆင်းရဲတာပါပဲအကုသကံပြုနေပိုးပြီးစိတ်ကဆင်းရဲသေးကုသကံကြတော့ပြုလုပ်တဲ့ကစိတ်ကမငြိမ်တဲ့ခါကျတရားထုတ်တဲ့ကကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲပါ ဒါပေမဲ့ဒါတွေကတော့ကုသိုလ်ဖြစ်လို့တော်သေးတာပေါ့ဒါတွေကဘာဖြစ်လို့ပြုတ်လုပ်လဲဆိုဆွဲလန်းမှုကြောင့်မို့အကြောင်းရင်းရှာတော့ဆွဲလန်းမှုကြောင့်ဒီလိုဒီလိုပြန်သွားတယ်တခုချင်းပေါ့နော်ကာမဘဝကာမဘဝလည်းဒုက္ခပဲဘာဖြစ်လို့ကာမဘဝဖြစ်လဲဆိုဥပါဒံကြောင့်ဖြစ်တယ်တခုခုဥပါဒံလည်း၄မျိုးရှိတာဟုတ်ဥပါဒံ၄မျိုးကဟိုနော်ဒါတွေ ကျင့်ကြအထုံးရင်တော့ဒီဘဝတွေကလွတ်မြောက်မှာပဲတချို့ကြမကောင်းတဲ့အကျင့်တွေကျင့်မကောင်းတဲ့အဆွဲလမ်းကြောင့်ကျင့်တာရှိဒီကံနေဒါတော့သီလပရသီလပရုပဒါမှာသီလပရုပါဒံလို့ခေါ်တယ်အယူဆတွေမှားပြီးကျင့်တာရှိတယ်မျိုးစုံပေါ့လေအတ္တကောင်ဝိညာဉ်ကောင်ထင်ပြီးကျင့်တာရှိတယ်ဘဝတစ်ခုကိုမျှော်ပြီးဆွဲပြီးကျင့်တာရှိတယ်ဒါကြောင့်မို့ဒီဥပါဒံအကြောင်းကာမဘဝအကျိုးဒီနှစ်ခုလုံးချုပ်ငင်းရာနိဗ္ဗာန်ပဲဒီရောဓသစ္စာ အဲ့ဒီခြုံငင်းကြောင်းအကျင့်ဟာမေဃသစ္စာအဲ့ဒီလိုနဲ့နောက်နောက်ဒီလိုပြန်ပြီးဒီဒီအောင်လှည့်သွားဒီအဆုံးကြော်ပြောမယ်နော်ခုနည်းနည်းအချိန်အောင်မရှိတော့ဘူးသင်္ခါရနဲ့ဝိညာဉ်ဒီကံနေဘုန်းကြီးတို့ကုသကံနေအကုသကံနေလောက်ကြတယ်ဘာလို့လောက်လဲဆိုမသိလို့လောက်တာပေါ့ဗျသိရင်ပဲလောက်မလဲနော်အဲ့ဒီအဲ့ဒီလိုပေါ့ဒီဒီဒီနဲ့ဒီဟာအရင်သွားမယ်ပေါ့နော်အသင်္ခါရနဲ့ဝိညာဉ်သင်္ခါရကံနေဘာလို့လို့ သင်္ခါရနဲ့ဝိညာဉ်ဝိညာဉ်ကအကြောင်းဒါကအကျိုးဒီလိုသွားတယ်ဝိဇ္ဇာပြနောက်ဝိဇ္ဇာနဲ့သင်္ခါရဝိဇ္ဇာနဲ့သင်္ခါရနဲ့ဒါဝိဇ္ဇာဝိဇ္ဇာဒုက္ခသစ္စာသင်္ခါရအကြောင်းပေါ့ဒီလိုဒီလိုနောက်ပြန်ပြန်လှည့်ဒီတခုပြောအောင်ဒါကြပါလဲအဝိဇ္ဇာကဒီဝိဇ္ဇာကပါလဲဒုက္ခသစ္စာနော်ဝိဇ္ဇာရဲ့ဝိဇ္ဇာနဲ့သင်္ခါရသင်္ခါရဝိ သင်္ခါရပြဝိဇ္ဇာပိဇာသင်္ခါရနော်သင်္ခါရကဒီမှာတော့အကြောင်းအကျိုးခုနလိုဒီလိုပဲပြန်လှည့်မယ်နောက်ပြန်ပြန်လှည့်နော်အဲ့လိုပြန်လှည့်ယူသင်္ခါရနဲ့ဝိသင်္ခါရနဲ့ပါလေအဲ့ဒီဝိဇာပေါ့အဲ့လိုပြန်လှည့်ယူနောက်ဒီမှာဘုန်းကြီးတို့ကဒီဟာလေးပြောချင်တော့ဗာဒီရှေ့ကြဘာမှမပေါဒါကတော့ခုနလိုဒီလိုဒီလိုလေးပြန်လှည့်ယူသွားမယ် ဒီနောက်ဆုံးဝိဇ္ဇာကြတော့တကယ်ဒါဆိုရင်ရှင်ပြဝိဇ္ဇာရဲ့အကြောင်းကဘာလဲမေးလို့ရင်ဒါမျိုးတွေပေါ့ဝိဇ္ဇာဘာပြုလို့ဖြစ်လဲအဲ့လိုမျိုးမေးနော်ဝိဇ္ဇာဝိဇ္ဇာဒီမှာဝိဇ္ဇာဝိဇ္ဇာကဒုက္ခသစ္စာယူမယ်ဝိဇ္ဇာရဲ့အကြောင်းတရားကဘာလဲဆိုတော့သမုဒယသစ္စာအဝိဇ္ဇာရဲ့အဝိဇ္ဇာဖြစ်ကြောင်းတရားအတဝဒါတွေလည်းဘုရားတည့်ရဟောသွားတယ်နော်ဝိဇ္ဇာရဲ့ ဖြစ်ကြောင်းတရားအတဝအတဝသမုဒယသစ္စာအဝိဇ္ဇာဒုက္ခသစ္စာဒီအဝိဇ္ဇာနဲ့အတဝချုပ်အောင်ကျင့်ဟာနိရောဓသစ္စာအဲ့ဒီရဲ့ချုပ်ကြောင်းကျင့်မဂ်ခင်၈ပါးကမဂ္ဂသစ္စာဒီတော့ဒီအတဝနဲ့အဝိဇ္ဇာလဲနေတယ်မသိလို့အာတဝါတွေလုပ်တယ်အာတဝါတွေပြုတ်လို့ရှိအောင်ဝိဇ္ဇာဖြစ်တယ်မသိလို့အာတဝတရားတွေဖြစ်တယ်ဒီနှစ်ခုကလဲနေအဲ့ဒီနှစ်ခုကြတော့အစမတင်တန်နေအဲ့ဒါအဲ့ဒီနှစ်ခုနဲ့လဲနေအစမရှိတော့ ပြီးတော့အတဝနဲ့အတဝနဲ့ဝိဇာခုကဝိဇာနဲ့အတဝပြောနေနောက်တစ်ခါကျတော့ခုနအတဝဖြစ်ကြောင်းအတဝဘာကြောင့်မဖြစ်လဲဆိုဝိဇာကြောင့်ဖြစ်တာပဲဒီနှစ်ခုကလဲနေတာဒီတော့အတဝကအတဝတရားတွေဘုန်းကြီးတို့တဏ္ဍာမှာရှိတယ်ဒုက္ခတွေဖြစ်တယ်ဘာဖြစ်လို့အတဝတရားတွေဖြစ်လဲဆိုအဝိဇ္ဇာမသိမှုကြောင့်ဖြစ်တယ်မသိမှုကအဝိဇ္ဇာသမုဒယသစ္စာအတဝတရားဒုက္ခဒီ အသောတရားဒုက္ခသစ္စာပေါ့မသိမှုအဝိဇ္ဇာကသမုဒိယသစ္စာဒီအသောနဲ့သမုဒိယချုပ်ငင်းကြောင်းနေရာကမဖြစ်မှုကနိဗ္ဗာန်ဒီအသောနဲ့သမုဒိအသောနဲ့အဝိဇ္ဇာချုပ်ငင်းကြောင်းအကျင့်ကမေဃသစ္စာအဲ့ဒီလိုလိုခွဲတာနော်ဒီလိုဒီလိုနောက်ပြန်ပြန်ခွဲမယ်ဒါပဲဒါဒုက္ခဒါကသမုဒိယသစ္စာဒီနှစ်ခုချုပ်ငင်းကនិရောဓသစ္စာချုပ်ငင်းကြောင်းမေဃသစ္စာအကျင့်ဒီတိုင်းကနောက်ပြန်နောက်ပြန်နောက်ပြန်ဒီလိုချိန် ဒီအဝိဇ္ဇာတခုပဲနည်းနည်းမှတ်ရခဲ့မယ်ဒီအဝိဇ္ဇာဝိဇ္ဇာကိုမူရင်းထားမယ်ဝိဇ္ဇာမသိရင်လည်းပဲဒုက္ခဖြစ်တာဘာဖြစ်လို့ဒုက္ခဖြစ်လဲဆိုရင်ဝိဇ္ဇာဖြစ်ခြင်းကြောင့်ရင်ကခုနကအာတဝတရားတွေပဲအာတဝတရားတွေကြောင့်မို့ဝိဇ္ဇာဖြစ်တယ်လုံမှတ်တာပဲသူရဲ့အဲတော့ဝိဇ္ဇာကဒုက္ခသစ္စာအာတဝတရားတွေကသမုဒိယသစ္စာဒီလိုမှတ်ထားအာတဝတရားနဲ့သမုဒိယအာတဝတရားနဲ့ဝိဇ္ဇာက ခြုံငင်းအဲ့ဒီတရားတွေခြုံငင်းရင်ဒါនិရောဓသစ္စာအဲ့ဒီရဲ့ခြုံငင်းကြောင်းအကျင့်ပေါ်ရမက္ခသစ္စာနောက်တစ်ခုကတော့ဗာလဲဆိုတော့ဒီအသောတရားဘာလို့ဖြစ်လဲလို့ပြောင်းပြန်ပြန်မေးဝိဇ္ဇာကြောင့်ပြအဲ့ဒီနှစ်ခုကလဲနေတာနော်ဒီအသောကနဲ့ဝိဇ္ဇာနဲ့အဲ့လိုမှတ်ထားအဲ့ဒီကြတော့အသောတရားဘာလို့ဖြစ်လဲလို့မေးအဝိဇ္ဇာဖြောက်ဖြစ်တယ်ဆိုဘုရားအဲ့လိုပြန်ဟောတာဒီတစ်ခုကြတော့ အဲ့တော့အတောတရားဒုက္ခသစ္စာအဝိဇ္ဇာသမုဒယသစ္စာအတဝနဲ့ဝိဇ္ဇာနှစ်မျိုးလုံးမဖြစ်တဲ့နေရာနိရောဓသစ္စာအဲ့ဒီနှစ်ခုရဲ့ခြုံငင်းကြောင်းအကျင့်နိရောဓသစ္စာကိုရောက်အောင်ကျင့်တဲ့မေဃသစ္မေဃရှိပါလမ်းစဉ်ဟာဒါမေဃသစ္စာဒီလိုမှတ်ထားဖို့ဒါကြတော့ဘုန်းကြီးတို့ဒီပရိသတ်သဘောပါနားလည်ထားမယ်ဒီနောက်ကနေပြန်ပြန်ယူမယ်ဒီလိုလှည့်ယူမယ်ဒီလိုလေးမှတ်ထားမယ်ဒါကတော့ ဒီတုတ်ကိုဟောတဲ့အကြောင်းရင်းအဲ့ဒီမှာထကရာဖွင့်ပြတာလေးဆက်ပြောပါမယ်ထကရာဘာပြောသွားလဲအဲ့ဒီတုတ်နဲ့ပတ်သက်ပြီးတော့ဒီတုတ်မှာတမ္မာဒိဋ္ဌိကလောကီတမ္မာဒိဋ္ဌိလောကုတ္တရာတမ္မာဒိဋ္ဌိနှစ်မျိုးရှိတယ်ဘုန်းကြီးတို့ကမ္မတက္ကရညာတရားထုတ်တဲ့ခါကြလေပထမဆုံးဘုန်းကြီးခဏနာပြောတယ်ကမ္မတက္ကရညာဖြစ်ရမယ်ကမ္မတက္ကရညာဖြစ်ပြီးနောက်ပိုင်းမှာဒီမညာဖုံညာမရခင်မှာရှေ့မှာရှိတဲ့ ဉာဏ်တွေကိုသစ္စာနေလို့နုလောမိကဉာဏ်လို့ခေါ်တယ်။အဲ့ဒီတိုင်ကတော့မဉဏ်ဖုံဉဏ်မရသေးတဲ့အတွက်လောကီတမာဒိဋ္ဌိပဲ။ဉာဏ်တော့ဉာဏ်ပဲ။လောကီဉာဏ်တွေပဲ။မဲ့ရသွားပြီဆိုမှဖို့ရသွားပြီဆိုမှအဲ့ဒါမှလောကုတ္တတမာဒိဋ္ဌိ။နော်တမာဒိဋ္ဌိကနှမျိုးမှမယ်ပြန်ပြောပါမယ်။လောကီတမာဒိဋ္ဌိလောကုတ္တတမာဒိဋ္ဌိဒီသို့ဟောခြင်းကအဲ့ဒါကိုရည်ရွယ်တယ် လောကီတမ္မာဒိဋ္ဌိဆိုကံကံရဲ့အကျိုးကိုယုံကြည်တဲ့ဉာဏ်ဒါအစဖြစ်ဒါဖြစ်မှတရားထုတ်လို့ရသီလလည်းပြည့်စုံမယ်အထုတ်တဲ့ကဝိပဿနာဉာဏ်နဲ့ဆင်းရဲဖြစ်လာတယ်။မဉဏ်ဖုံညာရောက်ကပ်နေတဲ့ဉာဏ်ထီအောင်ဒါနဲ့ဘုန်းကြီးတို့လည်းပြန်ပြောမယ်သစ္စာဉာဏ်လေးအဲ့ဒီကပ်နေတဲ့ဉာဏ်လေးထီအောင်ကဒါသစ္စာနိလိုမိကဉာဏ်လို့ခေါ်တယ်။ကမ္မတက္ကရဉာဏ်နဲ့သစ္စာနိလိုမိကဉာဏ်ကလောကီတမ္မာဒိဋ္ဌိလို့မှတ်ပါ။ မက်ဖို့ရသွားပြီဆိုရင်မက်ဖို့နဲ့မက်ဖို့မှာရှိနေတဲ့ဉာဏ်ကြတော့လောကုတ္တရာတမ္မာဒိဋ္ဌိလို့မှတ်ပေါ့နောက် ပုဂ္ဂိုလ်တွေကိုဟောထားတာရှိတယ်ပုဂ္ဂိုလ်ကြတော့ပုထုဇဉ်ပုဂ္ဂိုလ်တိခါပုဂ္ဂိုလ်အတိခါပုဂ္ဂိုလ်၃မျိုးရှိတယ်ဒါမျိုးမှတ်တာမျိုးပုထုဇဉ်ဆိုတော့မနေ့ကတခါတယောက်ကြောင်းရအောင်လို့မေးတယ်ပုထုဇဉ်ပုဂ္ဂိုလ်ဆိုဘာလဲပုထုကိလေသေဇနေတိတိပုထုဇဉ်တော့ ပုထုကကိလေသာတွေကိုခေါ်တယ်ဇဏဆိုဖြစ်တာကိလေသာဖြစ်များတဲ့ပုဂ္ဂိုလ်မကောင်းတဲ့စိတ်တွေဖြစ်များတဲ့ပုဂ္ဂိုလ်ပုရုဇဉ်ပဲနောက်တိခပုဂ္ဂိုလ်တိခပုဂ္ဂိုလ်ဆိုတရားထုတ်လို့သောတာပန်ကနေပြီးတော့ဗရဒ္ဓမဲ့တိုင်အောင်ကတိခပုဂ္ဂိုလ်ခေါ်တယ်ကျင့်စေပုဂ္ဂိုလ်ဗရဒ္ဓဖို့ရသွားပြီနောက်ထပ်ကျင့်စရာမလိုတော့ဘူးကိစ္စအလုံးပြီးသွားပြီဒါအတိခပုဂ္ဂိုလ်ပုဂ္ဂိုလ်သုံးမျိုးမှမြေပုရုဇဉ်ပုဂ္ဂိုလ်တိခပုဂ္ဂိုလ်အတ္တခပုဂ္ဂိုလ် အဲ့ဒီထဲမှာပုရုဇဉ်ပုဂ္ဂိုလ်ဆိုတာကဘယ်လိုတစ်ခါခွဲပြားနေသာသနာ့ဘပုရုဇဉ်ပုဂ္ဂိုလ်သာသနာတွင်ပုရုဇဉ်ပုဂ္ဂိုလ်ဒီလိုမှတ်ထားမယ်နော်ပုရုဇဉ်ပုဂ္ဂိုလ်ကဘယ်လိုပြောလဲသာနာဘပုရုဇဉ်ပုဂ္ဂိုလ်သာနာတွင်ပုရုဇဉ်ပုဂ္ဂိုလ်ဒီသာသနာဘပုရုဇဉ်ပုဂ္ဂိုလ်ကံကံရဲ့အကျိုးကိုလက်ခံနိုင်တဲ့ သာသနာ့ဘပုရုဇဉ်ပုဂ္ဂိုလ်ကလည်းကာမတက္ကရတမ္မာဒိဋ္ဌိပြည့်စုံနိုင်ပြည့်စုံနိုင်တယ်ဒါပေမဲ့လို့ခုနကဝိပဿနာဉာဏ်နေပေါ့နော်ယုံဉာဏ်တွေတို့နာမရူပပရိစေတာဉာဏ်နေပြောဟိုအနုလောမဉာဏ်တောင်ဒီဉာဏ်နေကြတော့သာနာဘမှာမရနိုင်မဖြစ်နိုင် ခုလိုသာနာတွင်မှာပဲရှိတယ်ဘုရားဟောထားတယ်ဘုရားဟောထားတဲ့ကျင့်တယ်ကျင့်တော့ဒီအတွင်းမှာပဲရှိတယ်ပြီးတော့သာနာဘပုဂ္ဂိုလ်များကြတော့ ကံကံကြိုးကိုယုံကြည်တဲ့အတွက်ကမ္မတက္ကရာတမဒိဋ္ဌိတော့ဖြစ်နိုင်တယ်ဒါပေမဲ့လို့သစ္စာနိလောမိကတမဒိဋ္ဌိကမဖြစ်နိုင်သစ္စာနိလောမိကတမဒိဋ္ဌိဆိုခုနကဝိပဿနာဉာဏ်တွေကိုအလုံးပြောတယ်နော်အဲ့ဒါကသာနာဘာမှမရနိုင်သာနာတွင်မှာဒါကြောင့်ဘုန်းကြီးတို့ခုလိုသာနာတွင်ကြုံလုံးတရားထုတ်ကြသာနာတွင်ပုထုဇဉ်ကြတော့ခုနကကမ္မတက္ကရာတမဒိဋ္ဌိဒီတမဒိဋ္ဌိလည်းဖြစ်နိုင်တယ် သစ္စာနုလောမိကတမ္မာတိဒါလည်းဖြစ်နေဝိပဿနာဉာဏ်လည်းအလုံးဘုန်းကြီးတို့အားထုတ်ရင်ဖြစ်နိုင်တယ်ချိန်မြေဖြစ်နိုင်ဘာမှစိတ်ပြတ်စရာမရှိဘူးကြိုးစားအထုတ်ကြိုးစားတော့ဖြစ်ကိုဖြစ်တယ်နော်ပြီးတော့အကြံဉာဏ်ပေးကျင်တာကဘုန်းကြီးခဏခဏပြောနေတဲ့စကားပါဘုန်းကြီးရဲ့လုံးပေါ့ဘူးကြင့်ကြံတဲ့ပုံကိုဘယ်ပုံကိုမှဆွနေအဓိကကိုဝိပဿနာဉာဏ်နဲ့ဖြစ်ဖို့အရေးကြီးတယ်ဘယ်လိုမှတ်ထားပြီးတော့ပုရိသင်ပုဂ္ဂိုလ်နှမျိုးမှတ်ထားမယ်တာနာဘပုရိသင်ပုဂ္ဂိုလ်တာနာတွင်ပုရိသင်ပုဂ္ဂိုလ် သာနာဥပ္ပပုရုဇဉ်ပုဂ္ဂိုလ်ကံကံကျိုးယုံကြည်မဲ့ဆိုရင်တော့သူကကာမတက္ကရတမ္မာဒိဋ္ဌိဒါပဲဖြစ်မယ်ကံကံကြိုးမယုံကြည်ဘူးဆိုသူကဘာဒိဋ္ဌိမှဘာတမ္မာဒိဋ္ဌိမှမဖြစ်တော့ဟောဒီသာနာတွင်မှဖြစ်တယ်ပုရုဇဉ်ပုဂ္ဂိုလ်မျိုးကြတော့ကာမတက္ကရတမ္မာဒိဋ္ဌိလည်းဖြစ်နိုင်တယ်ကံကောင်းကောင်းလာလို့ကောင်းကျိုးရမယ်ဒါယုံကြည်မှုရှိမှသီလပြည့်စုံမှဘုရားတရားအထုတ်တော်အဲ့ဒီချိန်မှာဝိပဿနာဉာဏ်ဖြစ်ပြီးဆိုတာအနုလောမိက သစ္စာနုလောမိကတမာဒိဋ္ဌိဖြစ်တယ်ဒီလိုမှတ်တာပြီးတော့တိခပုဂ္ဂိုလ်တိခပုဂ္ဂိုလ်ကြတော့သူတို့ကြတော့မဉ္ဇဏ်ဖုန်ဉဏ်ရသွားမဉ္ဇဏ်ဖုန်ဉဏ်ရသွားသူတို့ဉာဏ်တွေကခိုင်မြဲတဲ့အတွက်နိယတတမာဒိဋ္ဌိလို့ခေါ်တယ်နော်ပုရိသေပုဂ္ဂိုလ်ကြတော့မမြဲသေးဘူးဒီဉာဏ်တွေပေါ်ပြီးပျောက်သွားဖះဒီတိခပုဂ္ဂိုလ်များကြသူတို့ရထားတဲ့ဉာဏ်တွေကမြင့်သွားရင်မြင့်တော့ဒီ အသိဉာဏ်တွေကခိုင်မြဲသွားဒါကိုနိယတတမဒိဋ္ဌိလို့ခေါ်တယ်အဲတော့ဒီတုတ်မှာကတော့ဘာပြောချင်တာလဲဆိုဘုန်းကြီးတို့ရှင်သာရိပုတ္တရာရှင်မြတ်ကလောကုတ္တရာတမ္မာဒိဋ္ဌိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်နော်ခုနလောကုတ္တရာတမ္မာဒိဋ္ဌိဆိုတော့ကာမတက္ကရာတမ္မာဒိဋ္ဌိသစ္စာနုလောမကတမ္မာဒိဋ္ဌိပေါ့ဗျာဒါတွေကိုဆိုလိုပါတယ်နော်မဉ္ဇဏ်ဖုန်ညာနဲ့ပြည့်စုံတဲ့တမ္မာဒိဋ္ဌိ ဓိကတော့လောကုတ္တသမ္မာဒိဋ္ဌိဆိုတော့ချုပ်ပြောရင်တော့ကမ္မတက္ကရသမ္မာဒိဋ္ဌိတော့ရင်ပြီးဆုံးအောင်လုပ်ရတော့ဘောတော့ဝိပဿနာဉာဏ်ဖြစ်အောင်လုပ်မယ်ပြီးတော့ခါကျမဉဏ်ဖုံဉဏ်ရတဲ့သမ္မာဒိဋ္ဌိရအောင်ထုံးဒီမှာတော့ရှင်မြတ်ကြီးကခုနတွေခြေခံပြီးတော့လောကုတ္တရာသမ္မာဒိဋ္ဌိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မဉဏ်ဖုံဉဏ်ရတဲ့ပုဂ္ဂိုလ်မှာဒါကောမှမှန်တဲ့အမြင်ရှိတဲ့ပုဂ္ဂိုလ်ဖြောက်မှတ်တဲ့အမြင်ရှိတဲ့ပုဂ္ဂိုလ်ဖရာတရားတို့ပေါ်မှာတကယ်တက်ဝင် ယုံကြည်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုဒါဟောတာတော့ဗျဒါတော့ရလှုပ်ရင်ချုပ်ပဲနော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညံဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဘုရား။သာဓုသာဓုသာဓုပါဘုရား။အဲဆုပြား နိဗ္ဗာန်ဆုတောင်းအမြပေးရဣဒံမေပုံညံဣဒံမေပုံညံမကဖလမကဖလညာနတ္တညာနတ္တပစ္စယောပစ္စယောဟောတုဟောတုဣဒံမေပုံညံဣဒံမေပုံညံသဗ္ဗတတ္တနံသဗ္ဗတတ္တနံအာစေမအာစေမသဗ္ဗေတတ္တံ သဗ္ဗေတတ္တာသုခိတာသုခိတာအာဟွန်တုဟွန်တုညာတယောညာတယောတယောကုသိုလ်အမြာအမြာအမြာယူရောမူကြပါကုလောအာတုအာတု သာကုသိုလ်ကုသိုလ်အမြတ်မြတ်အမြတ်အမြတ်ယူရောဘုရားဘုရားဘုရားသာသာသာဒုကုသိုလ်အမြတ်အမြတ်အမြတ် Lô Dạ Bà Lô Sa Du Sa Du